အခန်းကြီး24အငယ်1မှ9တစုံတယောက်သောသူသည်မယန်းနှင့်ထိမ်းမြန်း၍ဆက်ဆံပြီးမှတဖန်အပြစ်တင်စရာအကြောင်းရှိသောကြောင့်စိတ်မတွေ့လျင် ဖြတ်စာကိုရေး၍သူ၌အပ်ပေးသည်ဖြင့်လွတ်လိုက်ရမည်ထိုမိမသည်လေအိမ်မှထွက်သွားသောနောက် အခြားသောသူ၏မယံဖြစ်ရသောအခွင့်ရှိ၏နောက်နေသောလင်သည်လည်းသူ့ကိုမုန်းလျင် ဖြတ်စာကိုရေး၍သူ၌အပ်သည်ဖြင့်လွတ်လိုက်သည်ဖြစ်စေ ထိုလင်သေးသည်ဖြစ်စေ အရင်လွှတ်လိုက်သောလေဟောင်းသည်ညစ်ညူးခြင်းရှိသောထိုမိမကို နောက်တဖန်မသိမ်းရဒါဝရဘုရားရှိတော်၌ဆက်ဆုပ်ဖွယ်သောအမှုဖြစ်၏တင်းဤဘုရားသခင်ဒါဝရဘုရားသည်တင့်အမွေခံเสียဖို့ပေးတော်မူသောပြည်၌အပြည့်မရောက်เสียအိမ်တုံဖက်ပြုဆရှိသောသူသည်စစ်တိုက်မတော်ရမင်းအမှုကိုမဆောင်ရတနှစ်ပတ်လုံးကိုအိမ်၌အလွတ်နေ၍မယားကိုကျွေးမွေးပြုစုရမည် အငယ်6မှ9ကျိတ်ဆုံအပေါ်ကြောက်ပြားကိုဖြစ်စေအောက်ကြောက်ပြားကိုဖြစ်စေအဘယ်သူမျှအပေါင်မယူရထိုတို့ယူလျင် သူအသက်ကို အပေါင်ယူသည်နှင့်တူ၏လူသည်မိမိအမျိုးသားချင်းဖြစ်သောဣဒရေလအမျိုးသားကို ခိုး၍ကျွံရာ၌ထားသည်ဖြစ်စေရောင်းသည်ဖြစ်စေ ထိုတခိုးကိုတွေ့မိလျင်အသေးတတ်ရမည်တင်တို့တွင်ဒုစရိုက်အပြစ်တို့ကို ထိုတို့ပယ်ရှားရကြမည်နူနာဘေးရောက်သောအခါ လေဝိသားယေပရောဟိတ်တို့တွင်တင်သမျှအတိုင်းတတိပြု၍စေစေစောင့်ရှောက်လော သူတို့ကိုငါမှားထားသည့်အတိုင်းကျင့်ဆောင်ကြလောတင်တို့သည်အေဂုရုပြည်မှထွက်၍ခရီးသွားကြစဉ်တွင်တင်တို့၏ဘုရားသခင်တရဘုရားသည်မိရန်အာ၌ပြုတော်မူသော အမှုကို အောက်မေ့ကြလောအငယ်30မှ35တင်ဒီအမျိုးသားချင်း၌ဇုံတစ်ခုကိုချင်းကားလျင် အပေါင်ထားသောဥစ္စာကိုယူခြင်းငှါသူ့အိမ်ထဲသို့မဝင်ရ။သင်သည်အိမ်ပြင်မှာရပ်နေ၍ထိုသူသည်အပေါင်ထားသောဥစ္စာကိုသင့်ရှိရာအိမ်ပြင်သို့ဆောင်ခဲ့ရမည်။ထိုသူသည်ဆင်းရဲလျှင်ပေါင်၍ထားသောဥစ္စာကို ပြန်မအပ်ဘဲ၊ညဉ့်ကိုမလွန်စေရ။သူသည်မိမိအဝတ်ကိုဝတ်ခြုံလျက် အိပ်ပျော်၍၊သင့်ကို ကောင်းကြီးပေးမည်အကြောင်း၊သူပေါင်၍ထားသောဥစ္စာကို နေဝင်လျှင်ဆက်ဆက်ပြန်အပ်ရမည် ထိုတို့ပြုသောအမှုသည်တင်းဖျားသခင်ထာဝရဘုရားရှေ့တော်၌ဖြောင့်မတ်သောအမှုဖြစ်လိမ့်မည်အမျိုးသားချင်းဖြစ်စေတင့်နေရာမြို့ဝတို့၌တဲခိုသောတပန်းမျိုးသားဖြစ်စေဆင်းရဲငတ်မွတ်သောသူငှားကိုမငြင်းစေရနေ့စဉ်မပြတ်သူ့အခကို ပေးရမည်မပေးဘဲနေမဝင်စေနှင့် သူသည်ဆင်းရဲသောကြောင့်ရထိုက်သောအခကိုလည်းစိတ်ဆွဲလန်းလျက်ရှိလိမ့်မည်မပေးဘဲနေလျင်သူသည်တင့်ကိုအပြစ်တင်၍ ဒါဝရဖျားကိုအဟိတဖြင့်တင်၌အပြစ်ရောက်မည်ဟုစိုးရိမ်เสียရှိ၏အငယ်16မှ22အဖသည်တား၏အပြစ်ကြောင့်၎င်းတားသည်အဖ၏အပြစ်ကြောင့်၎င်းအသေးမခံရလူတိုင်းမိမိအပြစ်ကြောင့်သာအသေးခံရမည်တရားတွေ့ခြင်းအမှုမှာတပန်းမျိုးသားနှင့်မိဘမရှိသောသူကိုအရှုံးမပေးရမုတ်ဆိုးမှအဝတ်ကိုအပေါင်မယူရ တင်သည်အေဂရုပြည်၌ကြုံခံခဲ့ဘူးကြောင်းကို၎င်းသင်ဘုရားသခင်တာရဘုရားသည်တင့်ကိုထိုပြည်မှရွေးနှုတ်တော်မူကြောင်းကို၎င်းအောက်မေ့ရမည်ထိုကြောင့်ဤပညာကိုငါထား၏တင်ဒီကိုလယ်၌အတိနှံကိုရိတ်သောအခါမေလျော်သောကောက်လိုင်းကိုပြန်၍မယူရတင်ပြုလေရာ၌တင်ဘုရားသခင်သာရဘုရားသည်တင့်ကိုကောင်းချီးပေးတော်မူမည်အကြောင်းထိုကောက်လိုင်းကိုတပါမျိုးသားမိဘမရှိသောသူမုတ်ဆိုးမအဖို့ထားရမည် သင်၏သံလွင်သီးကိုရိုက်ချွေသောအခါ၊ကျန်ကြွင်းသောအသီးကို ပြန်၍မရိုက်မချွေရ။တပါးအမျိုးသား၊မိဘမရှိသောသူ၊မုတ်ဆိုးမအဘို့ထားရမည်။သင်၏စပျစ်ဥယျာဉ်၌စပျစ်သီးကိုဆွတ်ယူသောအခါ၊ပြန်၍ကောက်သိမ်းခြင်းကိုမပြုရ။ကျန်ကြွင်းသောအသီးသည်တပါးအမျိုးသား၊မိဘမရှိသောသူ၊မုတ်ဆိုးမအဘို့ဖြစ်ရမည်။သင်သည်အဲဂုတ္တုပြည်၌ကျွန်ခံခဲ့ဘူးကြောင်းကို အောက်မေ့ရမည်။ထိုကြောင့်ဤပညတ်ကိုငါထား၏။